ယေရှုရှင်မဟာဗောဓိဉာဏ်ရှင်တော်ဘုရားကြီး16ရက်6လ2010ခုနှစ်အတွင်းအာမေတုစကားအတွင်း၌ဟောကြားတော်မူသောလူဖြစ်အောင်ကြိုးစားကြပါတရားတော် ဒီတောင်းတာဒီလိုလည်းနေကြပါဗျာနေကြပါဗျာအောက်ကလာဘယ်လိုပါပါလဲဘယ်လိုဒီတလုံးကတလုံးပါပဲတလုံးပါပဲဟုတ်ပါတယ်ဟုတ်ပါတယ်ဟုတ်ပါတယ်ပုတ်ကစားကြလိုက်ဒီမှာမော်တီတဲ့ကြပါဗျာဒီနာတောင်းဆောင်ရှောင်းလို့ပြီးတာအဲ့ဒါဒုက္ခပြီးပါပါဒီသူက

进步燃烧开了，这个这个，这路一来六分钟，我没关系，哪里六卡？是吧？应该应该三个，应该三个，对吧？新买多少那个，从两米半新拿到新的，对吧？对吧？对吧？对吧？哎，对吧？哎，中间个不买东西嘛，对吧？哎，对吧？我南京的米饭应该。 ဆိုလာထိတဲ့နှမိုင်ဘူးဗျာ။ဒီတက်ကိုခုနှမိုင်လို့ဆိုပါဘူး။ကိုမိုင်ရောမိမရှိမှာရင်ဟိုမှာလောက်တာလောက်လို့ပြရတယ်။အဲဘလူကြီးရဲ့တာနိုင်။သူကဒါတော့တာလိုက်တာဗျာ။ဟုတ်ပါဗျာ။အဲတခါဦးမြတ်ဘုရားနေလာတော့ရှောင်းအဲဒီဘလူကြီးကအပြာလဲကြလို့၄ဘိန်းလုံးကွဲတာ။ဟုတ်ပါဗျာ။ ဟိုတစ်စဲအထိမိုင်လေးပဲရောက်လာတယ်ဗျာဆရာမကလည်းပြောတယ်ဆရာမကဟင်ဒီဟိုဦးလေအလိုကြီးကိုတော့ဒီပိုင်းပြီးလို့လိုက်တယ်။တောင်းနေဖြစ်နေပါပြီဗျာ။အဲ့တော့ချော့တာတနည်းတည်းပါလည်းလက်ထိုးတာ။ဒီတိုင်းမှာပုံးစီပါလေဗျာ။သူနောက်သူတော့ပုံးတော့မှာပါလေ။ဒီတိုင်းပြီးတော့ဆရာတို့လည်းဖြစ်ပါကြအဲဒီပါလေ။ လာတာကောင်းတာရှိတယ်မကောင်းတာလည်းရှိတယ်တမန်ကအဝေးကြီးနဲ့နေကြည့်ကြည့်တမန်ကသူသင်္ဃာဝတ်တပါးပြလိုက်ရင်ယုတ်တိရဲ့ကိုယ်ကိုသင်္ဃာတမန်ဒီပါတော့ဟာခိုင်သူညီလာပါပြီတမန်ကအဲဒီသူလောက်တာခိုင်နာမြင်နေတာပုဂ္ဂိုလ်လေးတမန် သူကအကျင့်အားသံဃာလေဓမ္မသာအဲ့တော့အဝေးကလမ်းကြည့်တော့သံဃာပဲနေတာမမရတဲ့တော့ဟုတ်မဟုတ်အနိကကြည့်တော့သံဃာပြောင်းသွားဓမ္မသာဓမ္မသူရဲ့ကိုယ်မူတာနှုတ်နေတာသူရဲ့ခံပါသူရဲ့အံတွဲသူရဲ့အာဘောအဲ့ဒါတွေကြည့်ပြီးအချို့ကြတော့လေအထင်ကြီးတော့အထင်ကြီးတော့လက္ခဏာဝင်မှာမှန်ပါဗျာ 这个如果冇法如法不落连天地，对吧？对吧？对吧？你对吧？你对吧？有时候冇法如法都天地咯，那就是妈妈为我。对吧？哎呦，别别忙活，对吧？你对吧？你那那么你其他的，对吧？嗯，对吧？就完了。上个月我创新说。 ဒီမှာကသူခုံတရာကြီးဒီမှာနောက်ကိုအချင်းကြီးကြီးနဲ့လိုက်တာပေါ့ပါရနုညာရနုဒီမှာဒီမှာဆက်သူပုဂ္ဂလာဦးကခုံတရာကြီးနောက်ဆုံးဒီမှာကအဲ့ဒါဆက်တခုကြီးဒီမှာသူတို့ရေးတာဦးကြီးရေးတာတော့ဆက်တခုလိုရေးတာဒီမှာတက်ကြည့်ချူဩဒါဟိုအင်းစိန်ကကိုကိုကိုရမမကိုကဝေးတာတိုက်ဘူးလေဒီမှာအဲ့ဒီချိန်မှာ ခုံတရာကြီးကသူ့ဆယ်တော်ကြီးကိုတင်တာပုဂ္ဂိုလ်ကြီးတင်လိုက်တာတင်ပါဘူးဟင်ဆယ်တော်ကြီးကိုဆယ်ရည်နဲ့တင်ပါဘူးပြီးတော့တို့ကြားဘူးတာပေါ့အခုသူတို့နေလာတွေကြီးတာနဲ့တော့တော်တော်ကွာနေပါလေသူတို့ကဟိုရခိုင်ပြည်တော်ဆရာတော်တွေကြီးတာတင်ပါခုံတရာကြီးတင်ပါပြီးတော့ဒေါ်ကျင်ဆိုတဲ့မိမကြီးကိုခံတယ်တင်ပါတင်ပါ feene toccimo che venne mi per un po' che mago ci muore eri da seguo cuogo ci hai to seguo già ci siamo si do sette con lo bene ဆက်တခုကိုခြေတော့ဆက်နဲ့တောင်လို့ပေါ်မှာလေးတခါကြာတင်ပါပဲဒီလိုဆိုခဏခဏဆိုဘုံနိုင်ဆိုလေးတောင်ခဏတော့ကြောက်သွားနေအောင်ဘုံမှမဟုတ်တင်ပါပဲတော့ အဲတော့အဲဒီဟာကျတော့ဆက်ကြည့်တော့ရေကြီးလေး၆ပေါင်အော်တမန်၆ပေါင်တိုင်းတိုင်းတိုင်းကြီးရနဲ့ကိုယ်လေးတမန်သူ့ပေနဲ့သူအဲဒီကြီးကြီးလေးခုန်ချပြီးသူ့စပင်းလေးနဲ့တိုင်းသူ့စပင်းလေးနဲ့ညီလေးညီလေးပြအေးလာပြီပေါ့လေဒီဒီဝုံးကိုခုန်ချသူ့အောက်ကိုကြည့်ရတဲ့ကြီးကြီးလေးသူ့စပင်းလေးနဲ့ထောင်ထားတာ သူစပေလေးနဲ့ဒီကြီးနေကြီးနေရေးရအောင်ဆိုတော့အဲဒီတည်းကြီးတာဟုတ်ဘောကြတော့ဆက်နှစ်တောင်လေတမန်ပါအောင်မှာ၆တောင်လို့ဒီဆက်ရှိတောင်ထပ်ဖမ်းတာတမန်ပါဟုတ်ဗျာပေရိုဆက်နှစ်တောင်ကြီးကိုပြောလိုက်နောက်ဆက်သုံးတောင်လာမှာပို့လို့ဩခလာဦးတမန်ပါတမန်အဲဒီဩခလာဦးတဲ့ချိန်မှာဩခလာသာဝေဒီယာ ရောက်မှရောက်ပြီလေမြို့နယ်တွေရောက်သေးဘူးဟင်ဆက်ကူလို့ရတာဩခလာဦးဆိုတော့နာမည်ပြီးလို့ထေကွာအဲ့တော့ off road တယ်ပါလေအဲ့ဒီအဲ့ဒီနာရီအုပ်ပုံပေးကတော့ခက်ခါလိုက်ဟိုဝန်တာလူလာတာရာရလူလာဒီဆံတော့ရောက်တို့အောင်တရာကြီးလုံးတလူပါပဲဗျာဒီဝေဦးလေးနဲ့စီကတာခွေးလေးလာတာတော့ เขาก็ตาเขาก็ตาคุยดีแล้วจ้ะใช่ไหมมึงมาไม่จานเนี่ยมาแค่จานเนี่ยใช่ไหมใช่ไหมอีใช่ไหมอีวันนี้เลยข้าจารย์ผู้ทุ่งเสนาต้องกูโรกูโรนอกတပီတော်တို့လိုက်နေရတော့လည်းထိုးတော့ချာပါပြီအဲ့တော့တပီတော်တို့ပြီးပြီးပြီးလိုက်တာဒီနာပြီးတော့မှာပါဗျာလို့ဒါဆိုတော့ဆရာမန်ကြီးကမတ်တယ်နေရာတွေကဖြုတ်ပြီးမြေကြီးတွေ ဒီကောင်ကပေးရမကောင်းလို့ရှိပေါ်ရောဒီကောင်ကပေးရရင်မကောင်းလို့ရှိပေါ်ရောအဲဒီချိန်မှာဟိုညာကျော်သူ့ပေါ်လာပေါ်လာစာကျော်ဆရာတော်ဘုရားကြီးခရစ်တော်အဲဒီညာဆွေရုပ်ကဲကိုအောင်ခါပြီးမှန်တာဟုတ်ပါအဲ့ဒါကဟိုကမနှုံးပဲမှာတာ 对吧？就就哦，今天说的，对吧？你这个干不干了呀？哎你妈，哦，家做的家做的，你家都不行啊，多啊，不呀，对不？发现的，他们他妈的，我我不理解吧？家做的我不理解吧？多多，我家咯，我今年就就家起码好呀，普通生意来多哟。 ဖြီးတွေအပတ်ဖြီးအပြဲတွေအငမ်းအဲ့ဒါမျိုးဒီချောက်ကမတို့လိုက်ဘူးဟုတ်ပါအဲ့တော့ကဟိုကြာကြောကြာကြောကိုဖြည့်ပြီးလို့သွားတာကြီးကမခေါင်းတော့ဟုတ်ပါကျောင်းပါပေါ့ဒီတချီလေးပြောလို့တော့ဟုတ်ပါဟင်ဟုတ်ပါအဲအဲ့ဒါနဲ့အားလုံးကျောင်းတော့ပြပါဟောပါဟောလိုက်တော့ပါကျောင်းတော့ပါဟောလိုက်တော့ပါ ပြောပါနဲ့ဗျာယုံတာနာတာကြီးရဲ့ပြောလို့တောင်းတော့တောင်းတော့တောင်းတော့မောဒခါတော့ဒီကေမဖာတို့တွေကြံတော့တယ်အရိယာဖေလူပြေရိယာဖေဒီသင်ကြီးတို့ရဲ့လိုလို့ဒါဟင်ဒါသင်ကြီးတဲ့လိုလို့သူတို့ကလည်းမပြောမှမဟုတ် တယ်ပါဗျာတွင်လာတွင်ထိုင်ထားကြည့်ထူတာမင်းတယ်ပါဟုတ်ကြတယ်ပါဗျာတွင်လာတွင်ထိုင်ကြည့်ဟာတယ်ပါဒီတော့တော့အောင်းမန္နာဟာဥပဒနာတိကမမရပါဘူးဝိပဿနာဟုတ်ကြတယ်ပါသူကောင်းတဲ့ကံသာတော့သာသမကျော်ကိုကိုယ်ကိုယ်တယ်ပါညာတော့အာပိပေပေချီတော့ကိုအောက်ပြုတ်ပြီး ညာဘက်ကြည့်ဘူးအဲညာဘက်ကြည့်တော့ဘူးအောင်မြင်ပြီပေပေအပေါ်ကြည့်ပြီးတော့ကြာတယ်ပါဘူးအာညာဘက်ထားရပါပြီတယ်ပါဘူးသက်သာကတယ်ပါတယ်ပါဘူးဒီတယ်ပါဘူးဒီလိုဆရာဘုရားကျောင်းလည်းမရှိဘူး 这个这个这个这个，干嘛苦力气也做不？这个哦，他干嘛去？这个那正常的嘛，那么这多吧我这个。因为我不用这个，那我这这个就是不，不好人家，这个就我拿那个那把子，对不对？不过俺们从一高概念，这我不用这个，不把人看，就是在看这东西啊，下头下东西，对吧？哎呦，这出哎呦，这这这，对吧？对吧？对吧？ 这个不光是在穷人路里穷地主，后地都往大腿马擦，对吧？这个俺有头干的马路路路是马腿，对吧？这个他有你的马腿啊。哦，对吧？对吧？对吧？都为他他妈挖的，对吧？呢？嗯，为他他妈去马家，干嘛去？对吧？就多多干点活嘛，对吧？给地，给地，给伢子挣点，对吧？ ကိုယ်ပင်ကြီးပင်ကြီးကိုလူရာပြီဒါလေးကတော့ဒီလားဆင်ကြရမယ်ရှိဖို့ရှိကံပေါ်ပါပြီတယ်ပါဗျာဒီလားဆင်ကြရတာစိတ်ဆင်ကြမှာဒီလားဆင်ကြရအောင်တယ်ပါဗျာစိတ်ဓာတ်ကိုတုတ်ကြည့်မှာဟိုဒီလားကိုတုတ်ကြည့်စိတ်မဆင်ကြသမာဓိမရှိရင်ဒီလားတော့ရအောင်ရမယ် မနောမလုံနဲ့ဆိုစီစီရဲ့ဒီမှာဖြစ်နေတာဒီမှာဒီမှာလည်းဟုတ်လားမှန်ပါတယ်အဲဒီစိတ်ချင်းချင်းမှာစိတ်ချင်းချင်းလည်းဆိုကိုယ်စိတ်ရှိနေမှာလေဒီမှာဒီမှာစိတ်ရှိနေတာစင်ကြေရောလားဒီမှာဟုတ်လားဒီမှာအဲဒီခါသားလေးကိုဒီလိုကြည့်ထုံပေါ်လာတယ်ဒီမှာသူကလူရာရှိတဲ့စိတ်ကြီးပါတယ်ဒီမှာသူတို့ကတော့သမထနဲ့ဆိုဒီမှာသမထလုံးနဲ့ဒီမှာ တို့ဒီမရေကြီးလို့ခေါ်တဲ့အတွင်းကြီးသခမ်းမနေပြီးအချက်ကိုတက်မဲ့ပုဂ္ဂိုလ်ဒီနာပေါ့ဒီပတ်နာဒီကခိုင်နာတယ်ပါပဲဒီပတ်နာနဲ့သာသာဖြစ်တယ်ပါတို့ဦးဒီစာတော့သူဖြစ်ခဲ့တဲ့နောက်လိုက်ပေပါကသူမအကောင်ကိုဒီတိုင်းနာမရစာတော့သူဖြစ်ခဲ့မဲ့မဖြစ်ရစာတယ်ပါတယ်ဘာဒီလာတော့ပေါက်ကုန်ပါတယ်ပါ problema então o pau comina falta então tiro como de comina falta então tiro chakula ti ni ခထာပဲအာယထာလည်းမဖို့ခေါ်တယ်မှာဒီတိုင်းတယ်ပါတရားနည်းတွေတယ်ပါဆရာတို့သင်ကြိုက်တောင်းတော့တော့ပြောတယ်နောက်လိုက်မခေါင်းလို့မတော်တော်ကြိုးစားယူရတယ်လို့ပြောတယ်မှာအပြင်ရောက်တဲ့ခါကျတော့ဒီနေ့လေးနဲ့ပုံမှန်ပြန်မဖြစ်လို့ မှာတော်တော်ကျူပါတယ်တော်တော်ခန္ဓာကိုယ်ကတော့ပုံမှန်တိုင်းဖြစ်ဖြစ်ချင်းလည်းနေရာပေးတယ်မှန်ပါဘူးအဲဒီကိုယ်ပေးမှာတော့အင်းနဲ့ထဲထားတယ်ဟင်မှန်သူတို့ကြတော့ဝိပဿနာနဲ့ခန္ဓာဖြစ်စဉ်ကိုဖြစ်ပြပေါ်ပြီးတော်ဝိပဿနာတော့ဥရိယပြန်နာလို့တက်ကူကခန္ဓာတစ်ခုလုံးရတာမရှိတော့အောင်ဖြစ်ဖြစ်ဖြစ်နေတာဆိုတာပြချက်လိုက်ချက်လိုက် အဖြစ်များပြည့်များမှားလို့ကိုမရဘူးအဲဒီနေရာဖြစ်တဲ့ယောဂီကမိတော့ဘာမှဒါတော့ပဲပြောတော့တချို့ကပြီးရုံလေးပြီးလိုက်တော့ဒါတော့ပြောမှားလို့မမရဘူးဟောပါနာတော့တိုင်းကြည့်ရလို့ဘူးတယ်မှာမှန်ပါရဲ့ဗျာဖြစ်ပြကများမှာမှန်ပါရဲ့ဟင်အမှန်တော့တကူလုံးအဲ့လောက်ကြည့်နေတာဒါတော့အဲဒီကနေဖြစ်ခံတော့အဖြစ်ကြီးကိုကြီးအဲဒီကနေတော့အဖြစ်မျိုးအဖြစ်မျိုးပြန်ဖို့ အဲ့ဒီချင်းမှုပြန်လို့ကိုယ်ကိုယ်ပေါ်တဲ့နေရာမှာရှိရှိကများပရမဏုမျိုးတော့ဖြစ်အောင်ဒီမှာသူကထုတ်ယူသွားတာဒီမှာကရာတာသမထမရှိဘူးဒီမှာဝိပဿနာနဲ့ဖြစ်ဖြစ်ရှုတိရုပ်တမုံကြီးချအောင်လုပ်ရပြီဒီမှာခေါင်းမရှိလက်မရှိခြေမရှိပေါ်လေးဒီမှာအကုန်လုံးမြေမုံလေးတွေသူ့ပုံထားသလိုအားလေးကိုမြေမုံလေးတွေဖြစ်အောင်ကျိုးသားရတာဘူးဒီမှာဒီမှာအဲကျိုးသားပြီးလို့မြေမုံလေးတွေကြီးခဲ့ဖြစ်ခဲ့တာတော့ ကမ္မထာနဲ့ပရမဏုယူလောက်ဆောင်သူ့ပေါ်နေရအဲ့ဒါလေးသာမအာသာတတိုင်ရှုပြီးတော့ဟုတ်ယူအောင်လို့ဒီကျွန်တော်ကျွန်တော်အဲ့တော့ဘာသာမှာခါပဲနေရမယ်တော့ရပါဘူးအေးဗျာအဲ့ဒါမှမဟုတ်ဘူးကျွန်တော်ကျွန်တော်ဗျာအင်းကျွန်တော်တိတ်ကြီးတာပေါ်လို့ရပါကျွန်တော်ဒီလာစီကျေသမစိတ်စီကျေတော့လာဆောင်ရွက်နေတဲ့ แต่ก็มาฟังดูที่เราได้ที่เราที่เราตัวที่เราใช่รู้แล้วที่ที่ว่าก็ที่มันเลยดูฟีฟีเดฟีเดเราสามารถที่ว่าที่จะถ้าเราได้สามารถที่รู้ถ้าว่าจะเรื่องงานที่รู้ที่เราเนี่ยမမကတူလေးပါပဲတိတိကျကျကံကြီးပါတမကဟုတ်ရတမကပြီးတော့စီဒီကနာပြနာပြီးဝါမဒေဝဝီဝီကြတော်ရာကြီးကို 人民啊，给他靠住啊，乌纱，我哋话他民族力，对嘛？乌纱靠住。အဲနာပြီးတော့ဓမ္မထာကြီးပြောတာဗျာသူတို့ကတော့သာဓမ္မတွေကဓမ္မထာကြီးတွေပြောနေတာဗျာတပည့်တော်တို့ဓမ္မထာမာဒီဝဘယ်လိုမှားမှာလဲဒီလိုရောဒီအရီရောထောက်ကြံပြောဆုံးတဲ့ခမင်းရင်းမတိတာဘာမှနဲ့ဗျာ တော့ကိုယ်အာယုံကြည့်တယ်ဒီမှာတဲ့မှာတော့ဆုံးမှာပဲတဲ့ပါလူတော့ကိုယ်စားတော့ဆုံးလူစားတော့တမင်းချေတော့ဒီတဲ့ပါဟုတ်ကဲ့တဲ့ပါအဲ့တော့တမန်သာပြီးတော့လိုက်ဖို့လည်းမလိုအောင်ပါတဲ့ပါကိုယ်စိတ်ကိုယ်ပိုင်အောင်ကြိုးစားဖို့အထူးထားတဲ့ပါကြိုးစားပါမယ်တဲ့ပါကိုယ်စိတ်ကိုယ်ပိုင်ဖို့တဲ့ပါအားလုံးလို့ကိုယ်စိတ်ကိုယ်လုံးဖို့အရေးကြီးဆုံးတရားရတဲ့ပါဗျာဟုတ်တဲ့ပါဗျာ ကိုယ်စိတ်ကိုပိုင်ရင်ကိုယ်စိတ်နဲ့ကိုယ်လုံးရင်ကိုယ်လုံးထင်ကြီးထင်ဖြစ်သွားတာဘောသဘောပေါက်ပါဗျာသဘောပေါက်ပါဗျာသူများစိတ်နဲ့လုံးဆိုသူများလုံးဒီလုံးပါသူများဘုံကြီးဖြစ်သွားမှာဘောတမဗျာဟုတ်ပါတမအဲကိုယ်စိတ်ကလေးကိုပိုင်အောင်ဆိုတာတခါကြီးဒီတတိနဲ့မချွမပေးရအောင်မရပါဘူးဗျာနော်သူဝယ်လူကြီးပြောကြလို့ဆိုရင်တော့တခါကြီးတို့တို့ဒီမှာ ငြိမ်ငါနေပါနမရဘဝဆက်သက်ကဒါထိုင်းနာလုပ်ခဲ့လို့တို့ကဓာတ်ဉာဏ်ကြီးနဲ့ပွားနေတမန်တမန်တမန်ဓာတ်ဉာဏ်ကတော့တခါကြီးသူတန်းနဲ့ထိုင်ထိုင်ထားပြီတမန်ပဲသူတန်းနဲ့မထိုင်မထိုင်ဘူးပေါ့တမန်ပဲအဲဒုမဟုတ်ဟောဒီမဟုတ်ဘူးတမန်ပဲတမန်တမန်ဟုတ်တယ်လား သောဇောဖြစ်အညီမျိုးတမန်တမန်တမန်ထပ်ခေါင်းကတတ်စကားပြောနေတမန်တမန်ဟင်ထပ်ခေါင်းကတတ်စကားပြောနေတာဗျာအဲဒါကခန္ဓာဖွဲ့ပြီးရင်ရုပ်ခန္ဓာကြီးဖွဲ့ရလာတာနဲ့လူလုံးရရင်သူ့လူယုံကြည်ရှာဖွေကြည့်ဖို့တန်ခါနာမိသားသူ့အဆောင်ရှောက်ခဲ့ပြီ။ဒါမှဒါမှ ဟင်အဲဒီနံခန္ဓာလေးပါးသူ့ကိုရှိတဲ့တဲ့မတဲ့ဝေဒနာကခံစားပြရတယ်ဒီနာကထားတဲ့ဘယ်လိုဟိုဟာကြပဲနဲ့မှပြရတယ်ဒီရနာကအဲဒီလိုဘောဓရာဆိုခြိုက်တယ်ဘောမချမခြိုက်ဘူးသူကအဲ့ဒါနဲ့သင်္ခါရဥဒ္ဓဝမှပြရတယ်ဝိညာဉ်ကခေါင်းဟိဆိုတဲ့ဟိထုတ်ချက်ပြရတယ်တော်တော်ဒီလိုခန္ဓာ၅ပါးကအဲ့ဒီဓာတ်ရည်နဲ့ ဌာနအလုပ်လုပ်တာဒိုးလုပ်မလုပ်ဘူးဒီမှာဒီမှာတို့လူလုပ်ကိုလုပ်မပြီးဘူးဒီမှာဒီမှာဒီမှာဟင်ဒီမှာဒီခန္ဓာငါးပါးကဒုက္ခနာဒုဒုရလာတဲ့ရုပ်ကုန်ကြီးအတွက်အရှင်ဒီအောင်သူကလိုက်ဆောင်ရှောက်ပြရတာလေဒီမှာဒီမှာဟင်ရုပ်ကုန်ကြီးကအဲဘူလိုလည်းဒီမှာဒီမှာလို့အေးလိုလည်းအေးမှာဒီမှာလို့ဒီမှာတော့ဒီမှာငါကောင်ကြီးအေးလေးဒီဆိုရင်ဘိုးရောင်လို့ပြရတာလေငါကောင်ကြီးချမ်းလေးလားဆိုရင် အဲဘိုးတော်လုပ်ပြရတော့ခုနကဟိုလီရောကလေးတမဟင်ခဏလေးပါအဲဒါသူတို့အဲ့ဒီလီရောကဘာကြီးဟိုသူတို့ဘာလို့ရပြန်ပြီးသူခုံလာတယ်ဟုတ်ပါလက်တော်ကြီးလီရောကလိုက်လုပ်ပြရတာဟင်ဘိုးလုံးကိုလုပ်မပြီးဘူးနော်တမသာတော့ပါပါတမသူတို့ကတော့နေပြီးသလားဒီမကောင်းဘူးနော်ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ ဒုက္ခတို့လို့လိုပါပါပြီးတော့တခါသူပြောနေတာလေးတွေလည်းဒီပါလေထလည်းဆိုပါမယ်သူဝေဒနာပညာဥဆောင်နဲ့အာလိုတော်ဉာဏ်သမောဥစုဆက်သုံးပေါ်တာကြီးကျွန်တော်ဉာဏ်သမောဆိုတာကကောင်းတာခိုင်ရင်ဆူတာချိုးပြီးပြီးသင်ကောင်းတဲ့ပဲလိုက်လို့ကျွန်တော်ဆူတာကခိုင်ရင်ခေါင်းချိုးပြီးပြီးဆူတဲ့ပဲအတင်းလိုက်လို့ဖြစ်ခေါ်တာကျွန်တော်ပေါ်ကြပါလုံးသမောပေါ်တယ်ဟုတ်ကဲ့ဒါကခန္ဓာရှိသူတိုင်း တို့မှာမဟုတ်ခန္ဓာရှိတယ်အဲ့ဒါတော့လောကသမားရှိတယ်တော်ပါအဲ့ဒါစိတ်ကတိတိတိတာပဲရှိတာအဲ့ဒါကိုချိုးကန်တာလေတော်ပါတော်ပါအဲ့ဒါစိတ်တိတ်လို့စာလို့ပုံတော်ပါတော်ပါစိတ်ကိုချိုးကန်တာဒီပေါ့ဗျာတော်ပါစိတ်ကိုခြေရတဲ့ခေါင်းကြီးပေါ့ဗျာတော်ပါအဲ့ဒီကနေခန္ဓာမှာအဲတရားကြီးတို့ထောက်တာဒီကိုပြီးမှာပေါ့ဗျာဒီကတော့ဟိုတာလီဘန်နဲ့ဒီဖက်ထားတာပြောရမှာပေါ့တော်ပါအဲဒီဒါဆောင်တဲ့ပုဂ္ဂိုလ်ကဒီအေမျိုး အဲအချိုးတို့ဒါကြီးတိုက်တယ်အဲဒီရာဥပဒေကအချိုးပေါ်လေးတိုက်တယ်ဒီရာဥပဒေကအခံခါလေးတိုက်တယ်ဟုတ်တော့ဒီရာဥပဒေကအချင်းတို့အပူတို့စတဲ့တိုက်တယ်ဒါကြီးဓာတ်ကတော့ဒီမှာဓာတ်ကတော့ဒီလေခါကဒီလေချက်မှာဒီမှာစိတ်ထားစိတ်ထားတဲ့ဒီမှာပေါ့ဒီမှာ ဒီနေ့ထည့်မဟုတ်ဘူးများဒီမှာပဲဒီမှာပမာဒီမှာဟုတ်ပမာလေဒီဒီမှာအဲ့တော့ဓာတ်ကောင်ကဒီဓာတ်ရုပ်ဒီကဓာတ်စာကောင်းမှုမှာဓာတ်ရုပ်ဆိုတာဒီမှာနော်ဒီမှာအာဘူးဒုစိတတိဖြစ်ပြီးတော့ပါအဲ့ဒါဓာတ်ဉာဏ်မှာလူမဟုတ်ဘူးဒီမှာဒီမှာပြဒီဒီလူမဖြစ်သေးဘူးဒီမှာပြဒါကဘတ်တော်ဝါတိုင်းလေးအဲ့ဒီ29လုံးပါဒီမှာအင်္ဂါကမ္မစလေးလုံးနဲ့အပူလို့ အဲဟိုဆက်ပြီးလို့လေညာသမောဆက်ပုံးရပုံးဆက်ပြီးနဲ့ဆက်ခုံးဒါကတတ်တော်ရည်လို့ဖြစ်လာဒီလိုကိုပါတမဘာသာတိုင်းနဲ့ပါတမတမတခြားဘာသာတွေလည်းအဲ့ဒီလက်ဆက်ခုံးလုံးနဲ့လုံးလုံးကြတာပဲမှန်ပါတယ်ဟင်အဲ့ဒါနဲ့ပေါ်ပါလေမှန်ပါတယ်အဲ့ဒါနဲ့သူတို့ကလုံးလုံးနေတာအဲ့တော့ဓာတ်ဉာဏ်ကတော့သူကမိတာဥဆောင်တဲ့ပုဂ္ဂိုလ်ကတချို့တို့အဖိတ်တို့အမာတို့ဓာတ်ကြီးကောင်းပါမှန်ပါတယ် စိတကထာလက်ခံရင်သူကစိတ်တည်းဖြစ်တယ်။ဒါပါ။အဲဒီမှာဒီနာမနာတိတိဒီမှာပေါ့။ဒါပါ။ဒီသူတကမတည့်တော့ဆိုတော့သူခေါင်းခါလိုက်တာနဲ့မဆိုင်သူဖြစ်သွားမှာပေါ့။ဒါပါ။တခါကျတော့ထောတာဒီတန်ကြီးရဲ့ပုဂ္ဂိုလ်သားတွေအရိပါမှာပေါ့။ဒါပါ။အဲဒီနှစ်ခုတည်းတော့ပဲဒီကြိုက်လို့လည်းပုဂ္ဂိုလ်ကတရားခေါ်မှမသိတဲ့အတွက်အာဟိရိကဆိုတဲ့မောဟတစ်ခုဝင်လာ တဏှာမောဟပိသာတဏှာကြိုက်လုံးမှာကြိုက်လုံးမှာမကျက်တဏှာတဏှာဟင်တဏှာဟင်အဲကြိုက်လုံးတော့ကျက်ရကောင်းမှန်းပြီးပြီးလို့တော့ပြီးတော့ပြီးတော့အေးညာသက်သာမုန်းလုံးတော့လေကျုံးရကောင်းမှန်းမပြီးဘူးဘောဓာကြီးတဲ့ပုဂ္ဂိုလ်တော့အောင်မှမသိတော့ဘူး။နောတ္တပဆိုတဲ့ရှင်မတ္တပတ္တပတ္တပတ္တ နေပါတယ်ဒီမှာအဲဒီဒီကတော့ဘုရားပေါင်းသွားရောအဲဘောဘဒေါ်လာကပေါ်လာကြဒီကမောမဟုတ်ဘူးဒီမှာပါဒီမှာအဲတော့ဓာတ်ဒီတည်းကိုခုတ်မောပြီးတော့ရတဲ့ပုဂ္ဂိုလ်ပူတော့ပြန်တော့ပေါ်လာကြဒီမှာပုဒိသမောဟဖြစ်နေတာပဲဒီမှာဒီမှာဒီမှာပြီးတော့ ဘယ်ထဲရှိတဲ့ပြည်စည်းကိုဆုံးရမလို့ဖြေရမလို့ဖြစ်နေတဲ့ပြည်ဝိသိကိစ္စဖြစ်ပါပေါ့။ပြန်ပါလား။စိုက်ထားလည်းမဟုတ်မစိုက်ထားလည်းမဟုတ်ကြောက်ရမလားမုံရမလားနဲ့ပြန်ပါလား။အဲဒီချိန်ဝိသိကိစ္စဒါလည်းအဲဒီမောဟနဲ့လောဘဒေါသကြတာပေါ်တာပြန်ပါလား။မောဟရဲ့လူကြီးကမရှိတော့ဘူးပြန်ပါလား။ကျေကသာမြင်ဒီကရာကြီးတမန်တော်တတဝါရအဲ့ဒီတိုင်ပွားနေတာတကရာကြီးတမန် เอโรตนีหุนทักคงลุโมรนาเอตัวโหလူရဲ့နေမောတဲ့မောဟာကြီးကိုပြောတော့တာပါပဲဟုတ်ပါပါဟုတ်ပါပါဟဲ့ဒါနဲ့တပေါ်ကုညာပါဟုတ်ပါပါဆရာပွေနဲ့ရှင်အာသနာဖူးရတဲ့နေရာဘူလာဖြစ်ဟုတ်ပါပါမိမိကိုယ်တိုင်ကလည်းနှလုံးသွင်းတာမောင်းတာဟုတ်ပါပါအဲ့ဒီပုဂ္ဂိုလ်မှာဒါတဲ့ เจรณาตัวโยมเนี่ยตาตัวเรากูไม่รับกูโยมมาตัวเราเราพูดมาแล้วเออเราที่มันมวยดูมวยมามาแล้วมันเริ่มออกแล้วเข้าไปแล้วเออเอออาจารย์ကျေနပ်တာဘေးဝင်တာကအတုလို့သုံးတယ်ပါလားခနာဟိုပထုကုယုံနဲ့ဘဝယုံနဲ့ကြတော့လေယေရနာသုံးပါးယုံနာမှအတာခနာပါကြည်ရပါလား ကိလေသာအမောက်ချုပ်မရှိတဲ့စိတ်ကိုတရားဆိုဟင်ဟိုတော့ဘာလို့မရလို့ဖြစ်တဲ့ဒါကတော့မလောက်ဘူးတခါဒီတခါလေးကြီးသူကြီးသူကြီးတော့ရှိပါပါဒါရဟင်ဒါတို့ဒါတော့ရှိကြတော့ခလားသူတော်ကောင်းတွေပေါ်တဲ့ပုဂ္ဂိုလ်အမှားသားထားတဲ့ကတိတမန်ပါလေဟိုကမတ်တော်ဝါဒညာပညာအမှန်နဲ့ပွား သို့ဘုရားဘာသာဆက်ပြီးအမှန်နဲ့ဒီသမားပညာမှတ်တာပြောတာပြတာအပေါ်ရာရောကိုသူကဦးနဲ့တူပြောဖြစ်လို့ပြီးဖြစ်လို့ယူဖြစ်လို့တော့ဆရာတတိကမူအတွေးထိမှတ်မှတ်ဆရာဒီအတွေးထိလိုက်သတ်မှာဟုတ်နော်သူဟောနေပြောရင်တော့ပညာကခါစီလောက်ပြီးတာပါတတိကထောက်မှန်းနေတာ ဘူးဘုရားကတော့တတိပဲဖြစ်ပါဘူးဘုရားကတော့မှတ်ထားတော့ပုံမှန်ပါပဲဒီကအစ်ကြီးပါထားမယ်ခေါင်းကြီးပါတော့ကြောက်လို့ပြန်ကြည့်ပါဦးဒီအေးပြတတိခါခေါင်းကြီးဟင်အောင်းနေသူဘာကောင်းတာ ဆိုတယ်ဖာဆုံးတာလေဟဲ့ကောင်းတယ်သူကကျေးဇူးကောင်းတာလို့ဖြစ်နိုင်လေဟောကောင်းလို့ရှိသူစိုက်ကောင်းလို့ရှိတာပဲတမန်တော်ပါပဲကောင်းတယ်ဆိုလည်းဟိုတတိယလက်ခံပါကောင်းတာလို့ဆိုတယ်ဆိုလည်းဖာဆုံးတာလို့ဆိုဒီဟုတ်မဟုတ်တမန်တော်ဟဲ့မစိုက်လို့ဆိုတာတော့တကယ်ဆိုးလာပေါ်လေလားတမန်တော်ဟုတ်လားဗျာဟုတ်ပါရဲ့ကျေးဇူးတေရာအလိုဟိုဝိဇာလို့ခေါ်တဲ့ပညာတိအောင် 25မျိုးရှိပါတယ်။ဒီမှာလည်းဒီမှာဒါအတိအကျဥဒတာပါညာလေးဒီမှာတော့ဒီဒီမှာအမောဘာတို့အဘောဘာတို့ဘာတို့ညာတို့ဒီမှာဒီဒါကသာသနာနဲ့ဘုန်းနဲ့ပုဂ္ဂိုလ်မှာဒီမှာသာသနာထုံးရတဲ့နေရာလူဖြစ်သူသာသနာထုံးရတဲ့နေရာမှာခုနကပြေဝင်ရရှိပါဒီမှာပါဒီမှာဒီမှာဒီတော့ဒီဘာသာကုဒ် ကျွန်တော်ကတော့ဒီတိုင်းလူတိုင်းမလိုက်ဘူးကျွန်မပါဟင်ကျွန်မပါလူတိုင်းမလိုက်ဘူးကြကျွန်မဒါတည်းမလုံနိုင်ကျွန်မနော်ဒုသာလိုသောကနာတိသတိလို့ခေါ်ပါတယ်ကျွန်မစိတ်တရားတိလို့လေကျွန်မကသူကတင့်တယ်အောင်လုပ်ပြီးတဲ့အတွက်ပေါ်တနာပေါ်တနာဟင်ကျွန်မဟင်အဲ့ဒါလေးနဲ့သူကလူလာဖြစ်တော့လူဖြစ်အောင်လုပ်အောင်ပါကျွန်မကဟင်ကျွန်မဟင်ကျွန်မဘုဒ္ဓ ဟိုဒါကများပိဋကတို့တို့ကဆွဲကြနေတယ်လို့ပြောတယ်ဒါပါအောက်ကြည့်လိုက်ဆုံးဒါပါဟုတ်ကြဘာပေါ့ဟင်ဒါပါအဲကိုတတွေလုံးလာတဲ့လာသမျှကိုလုံးတဲ့အောက်ကြည့်ညွန်းဒီမှာကဟင်ဒါဟင်ဒါအဲငါကိုချွန်ရောပိုးဆိုးသေးဟောတောင်ပြောဆိုလိုက်သေးပါလားအဲဒီကိုကတုံးမာလေးဟင်ကိုလုံးရောက်တော့ဟို ယောဂီလာကိုလိုကထုံးမာလေးပြောတာ။အေးဒီလိုတရိษံမာလေးပြောတာ။စိတ်တာမာလေးဒီလိုစိတ်တာကြရမှာ။ပြောတာ။အဲမရတဲ့နဲ့အခေါ်မာလေးပြောတာ။ဒီတို့ကဓာတ်ကောင်နဲ့ဓာတ်ပါစာဓာတ်လုပ်ပြီးလုပ်ပြီးပါလေ။မှန်ပါပါ။ဟင်။အဲဒါကြည့်နဲ့လုပ်ချိန်ထားလေးဒီမှာကစိတ်ဆွဲကပြင်ထားတော့မှာ။မှန်ပါ ဟင်ဘုံပြည့်တဲ့လုံတော့အမေရဲ့ပေါ်ပါလိမ့်အမှန်ကိုလည်းခုပြည်နေတဲ့ပြည်ရဲ့ဆိုပြီးတော်တဲ့ကဒါနဲ့ကြီးပွားတာဒါကောင်းတဲ့တန်းဒါကောင်းတယ်နော်ဒီလူယုံနဲ့လူသိမရှိသေးဘူးညာတမန်ပါပါဒီတမန်ပါပါဒီတမန်ပါပါပြီးတော့ဗုဒ္ဓဘာသာမိခန္ဓာပါလေတို့မာသလာဖြစ်နေတို့ကပြီးလိုက်တော့ပြောအောင်မှာပေါ့တမန်ပါပါ ဟင်ရင်းကြီးလည်းမပါဘူးကျမကကျမကအရန်လည်းကိုမပါကျမကဒုချေဟုတ်ပါဘူးဒါဒီမိတ်ဆွေဘုရားဘာသာပါတီယာလေးကျမကဘုပင်မောအဒီမိတ်ဆွေဆင်းတော့ငိုကြုံဆရာငိုကြုံ ရှင်းပြီးလျှောက်တာပါ။ဘာမလဲ။ဒီတော့ဘာမလဲ။ခင်ဗျားတို့ပြောတာ။ကျိုးတာပါပဲ။ကျိုးတော့ငါမဟုတ်ဘူး။အဲရုပ်ရုပ်ကြီးကိုသွားတယ်ပါလား။ရဲဘောဒီဒီကိုဟိုလုပ်ဖို့ကြိတ်နေမဟုတ်လား။ ကျွန်တော်အချိန်ကြီးနဲ့မတည်သေးပါဘူးခဏပြောတာခဏဆောက်ထားတယ်လို့ပြောတယ်ဒီပါပဲတော့တော့ဒီဒီဒီဒီတော့ကြာတော့ဒီနေ့ဒီမှာရှာလို့6လောက်6ခါတယ်6လောက်6ဆွဲပြီးတော့တော့ပါဘူးလို့အချိန်ကြီးမိတ်ဆွေတို့က6လောက်6ဆွဲပြီးတော့ဥက္ကမကဒီနေ့ဒီမှာကြာလို့မပြီးတော့ဟုတ်ဟုတ်ပါပါ ဟုတ်ပါရဲ့ဗျာအမှန်ပါဗျာဒီဒီကုဒုဘုရားဘာသာတို့ဒီကံနာတာဟိုမိဘရဲ့တွေးကြောင့်ပါလာတဲ့အဲမေယိုဖလာပဲဒီမှာကိုယ်ပဲဘုရားဘာသာဟုတ်ပြီလို့ပြောတာဟင်အဲ့တော့ရန်တင်းကြီးဖြစ်နိုင်ဘူးဒီမှာဗျာမေယိုဖလာလုံဘုရားဘာသာရှိရမှန်ပါဗျာအဲ့ဒီမေယိုဖလာလုံဘုရားဘာသာဖြစ်ရင် အဲ့ဒါလူယုတ်နဲ့လူစိတ်တွေတမန်ပါဗျာဟင်တမန်ပါဗျာလူလေးတို့ပြောပြီးသားပုဂ္ဂိုလ်လားတမန်ပါဟင်တမန်အလံတုံကဲတို့တလူလူတဲ့ဆံပြောလို့တမန်ပါဟင်တမန်ပါတတိရှိတဲ့ပုဂ္ဂိုလ်ကအထာနာထာဒါအကျိုးရှိတာမရှိတာရှိတာတမန်ပါသာမုဒ္ဒင်္ဂနဲ့ကတော့တို့ဓာတ်ဆွဲရပါပေါ့တမန်ပါတမန်ပါ ကြည့်လိုက်ပြီးမှဓာတ်ဆုံးတာပေါ်မှာပညာမှတ်နေတာပေါ့ဟိုကဓာတ်ကလည်းထဲထဲကသူကလေးနိုင်တယ်ဟေးဟေးဟေးသူကလည်းပြောပြီးတော့သူကကြည့်ပြသူတတိယဒိဋ္ဌိပို့မှန်ပါဗျာဟုတ်တယ် ဟင်ဟင်လူကြီးကတိတ်ပုံနေပါလားဟင်အဲတန်းငင်ကဘုံပိုင်ရှိညာသူကကမ္မပိုင်ဖြစ်နေတာသူကခန္ဓာရှိရပါလာတာလေဟင်တို့ဒီဟိုလူစိတ်ပေါ်ဖို့ဆိုတာလူမှန်းပြီးတဲ့ချိန်မှာပေါ်သေးဘူးလေအခုတဲ့တော်ကြီးလာမှတမန်တော်ကြာလာကြာလာပြီဟင်ဒီတော့လေဘဝမနာမချင်းဘာဝနာပဲမရောက်ပါဘူးမမဘဝနာမဘာဝနာပဲရောက်တာမမကအဲ့ဒါတော့ပေါ့ပါဟုတ်ကြ အဲ့တော့ဒီတတိရှိရင်အကျိုးရှိမရှိသိပါဘူးတတိရှိတဲ့ပုဂ္ဂိုလ်ကဒါလုံးလိုက်ကိုသိမှသိနိုင်တာတမအဲ့ဒါကိုတတိနဲ့ကြီးလိုက်လို့သိတဲ့ပုဂ္ဂိုလ်ဟာအကျိုးရှိအပြည့်မဲ့ဘူးပဲရွေးလို့တမပါဘူးဟင်တမပါလူဖြစ်ဖို့ကိုလိုရမှာတမပါပါဟောတမပါလူဖြစ်ဖို့ကိုလိုရမှာ ဘုရားရှိခိုးပါရုံနဲ့နေရဘူးသဘောပေါက်ပါဗျာနော်ဒီမှာဒီဒီမှာဘုရားရှိခိုးပါရုံနဲ့နေရဘူးဗျာဒီမှာဒီဒီမှာဒီလိုလေဟိုတူဝေစေတာတော့သူတို့ကြတော့ထွက်စကံပြောတာပေါ့ဗျာဒီမှာလည်းတော့တနည်းတော့ကားပဲကရေကည9နာရီတရားမနေ့4နာရီတရားအဲ့ဒီတနည်းကြိုကြတော့ တို့အိသာတရားပြည်ပြည်ကြီးအချိန်ခိုင်းတော့တို့လိုက်စင်းတာသူမကြိုက်တာတွေကိုမထိုင်စားပြရကြတာအဲဒီမှာလို့အဲဒီကတည်းကသူသူဟာလည်းသူတို့ပေါ်ရအဲဒီပါလေစေယုံကြည်သူနမဟုခံပြီးအဲဒီစေယုံကြည်ကြီးထုံပြီးအဲဒီဖျားပြင်းအောင်လုပ်တာကိုကြတာကအဲဒါကတော့ညကတော့အမိကုန်နေတာဒါမှမဟုတ်တော့ဘာလဲတော့ဒါမှဒီအရှင်ဘုရားအရှင်ဘုရားရှင်ကြီးပြောလိုက်တော့ 然后都面南莫西的，呃，都吃什么？面哪吃？面哪哪个？给他抬头哪个？你拿起人民币那个哪个？独立的，哎，你背他背他，哎，那许多都开嘛，都阿不懂的。这都是你罗来罗罗的婆婆吧，老几，那哪别跑？哎，人家都拿不要。 သူတွေ့ခုအဲဒီမင်္ဂလာတိခါဖရာမှာသူအစကံလို့ကိုပြင်ပြီးပြင်သွားတယ်အဲဒီကပြန်ရဲကတရဏဂုံ30 60 90အဲဒါကိုညနှစ်ချက်ကြာမှထားပါဆရာမခမနာရတဲ့ပြောင်းတယ်ဆရာမဒီနိုင်တဲ့ပြောင်းတစ်ချက်ထိုးမှာအဲဒီမှာဖာတိပရိယာနာမောခံရနာကိဖာမိတာရတယ်ဆရာမဆရာမ လူသေးကိုဖြစ်အောင်လုပ်တာ။ဟုတ်ကဲ့။ဒီလိုမျိုးမှာဓမ္မကဘောပါပါတယ်။မသေးဖြစ်အောင်မကျူရလာမယ်ဓမ္မ။အဲ့ဒါကိုသာပြပြရတာမဟုတ်ဘူး။အဲ့ဒါကဘုံဘုံနဲ့ချက်စကူတဲ့အလူလာပြီးပါပါ။နာအဲ့ဒါပဲ။ဘောဆောင်ရတော့ဓမ္မ။အဲတမ်းနေချိန်တော့အမှန်လို့ဓမ္မ။တရားမြင်မှာဓမ္မဓမ္မဓမ္မ။ဒီကဘုံနဲ့မှမနေပါဘူး။ဒုက္ခနဲ့မှဖြစ်သွားတယ်။ ใช่ป่ะตัวลงที่ลงใช่ป่ะถ้าเป็นโยมနာတိမလို့ထားတော့သူတို့ကကြောင်းကြောင်းလာကြည့်ပြီးခေါ်ပြီးသေးတာဒီကိုဒီလုံးရလာကြတာမင်းခါလာပြီးတာဒါဒါဒါဒါဒါကိုယ်ပေါ်မလေးချီပြောပါဘာလဲဒါရယ်ဒီလုံးနဲ့ဒီကိုခေါ်ပြီးကြတယ် ဟုတ်ကဲ့လားဟိုလိုလိုခိုင်းတဲ့တို့ရလားဒီတော့ဒီတော့ငောင်းနေတဲ့လက်ထိုးထားတယ်ဗျာဟုတ်ကဲ့လားဒီတော့သူ့နောင်တော့သူ့တာဟောဒီတော့တော့လည်းပြောပါလေတာဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါဗျာဟုတ်ကဲ့ပါဗျာအဲအဲ့လိုပဲတော့ကိုပေါင်းချတော့တယ်ဟုတ်ပါဘူး။ဒါလည်းစင်ပါရတာ ပညာပါတယ်တမာကတမာကတမာတွေတမာတဲ့တယ်ဆိုတော့ဒီသေးတယ်ပြောပြီးတော့သူ့ပိုင်းတစ်ခါမှပေါအောင်ပြီးတော့ဒီကွာပြောပြီးခန္ဓာကြီးကရစ်တယ်တရားပေးတာကပေးတယ်မှမသိဘူးတမာတမာတင်းပြီးတော့ဘယ်တော့မှမင်းဒီလိုလုပ်တာလုပ်လို့ပြောဘူးတမာတမာဟင်တမာဟိုတို့ဥပဒေကစမ်းလိုက်ရှင်းရှင်းနေတာတဲ့အတွက်ခန္ဓာကြီးကစမ်းရှင်းလို့ခေါ် ဒါကကိုယ်ကြတော့လည်းဝေးမလာဘူးဒါကပြင်မလာတော့ထူတာရှင်းလာဘူးဒါကဒါသူခါရှင်းရဲ့နာပြီးွားလေးကတိကပြီးဝင်လာလေးမှလည်းထူတာလေးမှလည်းအဲ့ဒါကကျွန်တော်ဆရာတော်ကနော်အဲ့လိုမိတ်သားတာဒီလိုဖြစ်တယ်အဲ့ဒီလိုမှန်တော့ကျွန်တော်ဟင်ကျွန်တော်ဒီလိုမှန်တော့ဒီနည်းနဲ့နာပြီးတော့အဲ့ဒါတော့ဘူးလေ အဲသူကပြောရင်ပြေတော့မှတို့ကိုဆုံးမရင်လည်းတေတုပြေတော့မှတမန်ဟုတ်ဟင်းတမန်သာဆုံးမတမန်ပြီးတော့ပြောရမှာနော်တပါဟာလည်းကြည့်တယ်တခါတလေမှာအဲ့ဒီအဲ့မရှိတော့မှမရှိဖြစ်ဘူးတာညာမှာလည်းလုံးဝရတဲ့ဒီကတည်းကအဲဒါလည်းဒီကုနာကြည့်တယ်ဒါပါ 那这样弄弄，对吧？对吧？对吧？你拿小管，对吧？对吧？拿粗管，两两，对吧？给他拿粗管，啊，地瓜花了呗，对吧？我们没对的拿粗啊，皮的苦呢，啊，破啊，苦啊，清楚的嘛，苦，对吧？对吧？对吧？给他就是多抓点嘛，就啊苦，对吧？没有空忙的。 မိမခေါ်ဖို့ခံလာရမှာလားအဲဒီမိမနဲ့လိုက်တဲ့တင်တော့ပြီးတော့တော့ဝါလည်းလုံးယူတာပေါ့ကျိုးလိုက်ကွာအဲဒီကွန်ကရစ်နေပြီးမရှိဘူးခါပြတ်တယ်တမန်တမန်အဲဒီမင်းတို့ကတမန်ပါသူကလည်းဒီတမန်အဲတဝါရုံးဘောပြီးဝါလည်းလောက်မိမပါတော့ဘုံတော်ဘွားလည်း ဘူးဘူးဒီမှာနေကြပြီးဘူးပဲချမ်းတချင်းမငြိမ်ငယ်နွားတာကတော့ခေါ်ရတာအင်းတချင်းငြိမ်ငယ်တော့ခေါ်ဖို့မလိုဘူးဒီမှာတော့တော့တော့အာဒီဝါခဲလို့ဒီမှာဒီမှာဒီမှာအဲဒီခိုင်ဒီတူထွန်းအဲဒီအိသာတရားတူလေးပြီးတော့တို့ဟိုမာစီပို့တော့ဒီမှာဒီမှာဒီမှာအာဒီက သူတို့ကတော့ပြီးတော့ဗျာတို့ကတော့မပြီးဘူးပေါ့ဗျာဒါတို့ကဘာဆိုတာကနေရည်ညာ6နာရီလောက်ထားဖို့ဒါဟွာလိုလာပြီးတော့7ရက်လောက်ကျတော့တို့လူချင်းမှဖြစ်တာကိုဒီမှာလည်းတော့တော့ဝင်နေလေကြာတော့တခါဒီမို့တော့ဆိုင်ကြီးနဲ့တို့ပြီးထောက်ခဲတော့เราคงยาบิประเด็นนะอาทุรุยาบิเนี่ยดมาดมาครับอ๋อว่าของเราบ้านตัวเองนี่ตุ้มมุ้ยนี่เนี่ยถูกยางคำพูดဒမရေဘူပူဒမရဒမကိုဝါကမတန်တို့ရဖောင်းဟုတ်ဒမရဒမသူ့လိုဆရာတွေကလည်းဆိုဘူး ဒိုးကလည်းခေါင်းမှာဟင်ဒိုးကလည်းဆရာကနားမထောင်ဘူးဒိုးတော့လာတာဒီလေဒိုးလိုတာဒီလေဒီကောင်ပါနေတယ်ဒီကောင်ပါ ဆက်မတိုက်ဘူး။ကျန်တော့ပြောနားရမ်း။ကျန်တော့ပြောလိမ့်မယ်ထင်တယ်။ဘာမှဘယ်တော့မှပြန်ပြော။ဟုတ်ပါဘူး။ရိုက်ပါပဲ။ဟုတ်ပါဘူး။ဟင်။ဟုတ်ပါဘူး။ဟုတ်ပါဘူး။ဆရာတော်လေးမပြုံးခိုင်း။ဟုတ်ပါဘူး။မပြုံးအောင်ဆောင်။ဟုတ်ပါဘူး။မင်းတော့ဒီဆုံးမှာထားထားခိုင်း။ဟုတ်ပါဘူး။ကျုပ်ကဟုတ်ပါဘူး။သူကလည်းမင်းဘောလာတယ်လေ။ဟုတ်ပါဘူး။တို့လည်းဘော။ဒီလိုလေ Atem, Shuni, Chatapo, Luata, Patilada. Tiluni Amibo, Tuba Tro Chanku, Tunina Toni, Ongo Chia Luchi. 对吧？都爱记得上，对吧？对吧？对吧？ 对吧？对吧？我多完了，我对吧？我比他几岁的那不就是对？对吧？对吧？几岁我比你啊？对吧？对。呃，我这个没到一周嘛，这个看，对吧？来看看阿那，对吧？对吧？阿那好了，别的还有我没吧？别的还有。你把明天的我吧，对吧？对，都得给他弄。 သူထွက်လေအဲ့ဒီကိုထားခဲ့ဖို့ပါတင်ပါတင်ပါအောင်နောက်ပြေးမှမထားခဲ့ဘူးသူနေရာနေရာစားဖို့ပြန်တင်ပါထားခဲ့ဖို့ချူစားတာအဲ့ဒီကထွက်လာသူကတော့ပြင်းမှဖက်ဖြစ်တော့တယ်တင်ပါဖက်ဖြစ်တော့ဒါကံပါဒီညာကံမသိဘူးကွာတင်ပါခံရပါလားတင်ပါအဲ့ဒီတော့အဲ့ဒီမှာတို့ရာနာဥမင်းသူရာတို့ဒီဟာစားကဆောင်ရွက်ပြရအောင်ဒီဟာပြောဟုတ်တယ်ပါ ဘုန်းကြီးတွေကလည်းသူ့လူရဟန်းဖြစ်ပြီဆိုလို့တိတ်တိတ်ဝိတ္တိကလူတို့အပေါ်ပဲတေတမန်တော်သူကလည်းဘောကောင်းစားတေတမန်တော်ဥပိသေကလည်းတို့ရဟန်းမှုဥပိလို့ရှင်သူကထွက်တော့တေတမန်တော်တို့ကိုချောင်းထားပဲကြောက်တယ်ဟင်တို့ကလည်းရဟန်းဝင်ပေါ်ဆုံးတယ် pero como cuando choca cae ဟ သိတယ်ဒီလိုတော့အကြောကတိုက်ကြလာဒီဒီကဘယ်လိုကြောကပေါ့မဆိုတော့မသိဘူးပေါ့လားဟုတ်တယ်လားအေးတော့ဒီပြည်နဲ့ကြုတ်ပြီးတော့အဲပြည်နဲ့လာတော့နေရနေတင်တော့ပါပဲတို့တန့်ထွက်ပြေးတာဟုတ်တော့ဒီတော့ဘုဘေတဲ့မောတာနေတာဟုတ် ဒီအဲ့လိုပြောတော့ခိုင်မလို့ဒီမှာလဲဒီမှာဒီဒီမှာအဲ့ဒီတိုးထွက်ဖို့ရှောက်ဖို့ဒီမှာလည်းဒီချီလို့ရဆရာဒီမှာနာမရှိဘူးဒီမှာဆရာတပည့်တော်အရှင်ဘုရားကြောင့်ပြုနေဒီကြောင့်ဒီဝိပဿနာသိဖြစ်ခြင်းပါလေဒီမှာရှင်ဘုရားပြန်မစေခုမလို့ရတာတဲ့အရှင်ဘုရားဘေးရောက်ရောက်ရောက်တဲ့နေရာ ယုတ်တရားတွေ့ရင်ပုထုပင်တရားပဲတွေ့မှာပါ။ဟုတ်လား။ရှင်တရားလိုချင်တဲ့တရားမရနိုင်ပါဘူး။တမန်တမန်ဒီမာရီအချမ်းသာလာတာအထုတ်ပြီးတော့ရှင်ဘုရားဒီကနေ့ပါမှာပြုဖို့တပည့်တော်ဆောက်ထားပါသေးတယ်။တမန်။အဲလည်းမလုပ်ဘူး။တမန်။အဲလည်းမလုပ်ဘူးကြာနိုင်လို့ဖော်မှာလို့ဖော်မှာ။ဟုတ်ပါဘူး။ဟုတ်ပါဘူး။ဒုက္ခအဲ့ဒါမျိုးဒီမှာပြော ဟင်အဲ့တော့ဒုနောက်ပါတာဒီကသူ့ဟာလေးလာမှာပဲ။အဲမှာရတဲ့မှာမှာတဲ့။ဒီလိုဘူးလို့ပါရမှာ။ဒီအဲ့တော့ဒုနောက်ကဟာဒီကသူပြောလို့ဖြစ်မလာဘူး။တို့ချီရမလိုက်ဘူးဆိုရင်တို့ကစီရနေလက်ခမောဖတ်တာကြည်ဒီကွာငါအဖြစ်ခု။ဒီခေါ်ကြည်တော့ အဲအဲဒီတို့ကဟာရီဘုကောလောကနာဇောဇီကြိုက်ပြီးလာဒီဒီဒီကွာဟုတ်ပါရဲ့သူကဘာမှဆုံးမပြီးဘူးဘာလို့လဲလို့ဟာဒီကွာငါလုပ်ခဲ့မှာလေဒီကွာဟုတ်ကဲ့ဟုတ်ပါရဲ့သူကလည်းလုပ်ခဲ့ရတာ စေတော်တို့ဒီလီကျော်လာပြီးဒီခါကတော့လူယုံရတဲ့ချိန်သိဖြစ်ဖြစ်ခြင်းပါတမန်ပါဗျာဟုတ်ပြီတမန်ပါဗျာဒါယုံနဲ့ဒါညင်နဲ့ဒီမပြီးသေးခြင်းပါတမန်ပါဗျာဟုတ်နော်တမန်ပါဗျာပြီးတော့တို့ဟာခုနကဆုံးတဲ့ဓမ္မကြီးနေဘလို့ငါပါငါညာပါမမရှိတမန်ပါဗျာဟုတ်ဆရာစီသာလို့တမန်ဟုတ်ဗျာတမန်ပါဗျာပြောချင်တာတော့ ဟောဒီတရားတွေပါဒီဘလောက်များများတတိတလုံးမှာတမန်ကတမန်ဟုတ်လားတမန်တတိတလုံးနဲ့တရားကြီးတို့စိတ်နဲ့ပြောရင်တော့ကိုမနိုင်သေးခံစီဖို့တမန်ကိုနိုင်ထူစီဖို့တမန်မှာပါတို့ဝါလားများတမန်အဒီပါတိစာလုပ်တဲ့နေရာကိုစိတ်သူများမမပါလို့တမန်တော့ပါပါတမန်တမန်ဟိုဥပမာနဲ့စခန်းနဲ့ဝင်ပြီးဆိုရင်တော့ထူစီဖို့ ညာခုနှစ်နာရီဝင်ခုနှစ်နာရီခုနာရီဝင်ခုနာရီတင်ပါဗျာထိုင်နေကြရင်တော့ထိုးကြည့်တင်ပါကိုယ်ရဲ့ရောင်မရှိသေးရတင်ပါရှူရောင်နေနေဖြစ်စီရမှာဘူးတင်ပါတင်ပါဟုတ်ရပါပါရှူရောင်နေနေဖြစ်ရုံနဲ့ပြီးတော့မပြီးဘူးတင်ပါဟုတ်ရတင်ပါဝိပဿနာဉာဏ်နဲ့လိုက်နိုင်ရင်လိုက်ပါတင်ပါဗျာခရီးအလောင်းတော်လေးဖြစ်ဝိပဿနာဉာဏ်ဖြင့်ဖြစ်မှာ ထုံးလိုမူလို့နောက်ဓမ္မပဲဓမ္မဒီစိတ်ကဗုဒ္ဓပဲဒါတွေနောက်ဓမ္မဘဝတိုင်းဓမ္မဓမ္မစိတ်ကတွေမဟာတွေဒါတွေကိုနောက်ထားတာဓမ္မနောက်ထားလို့လေဟိုကြရေဓမ္မလေးပြောတာနဲ့တိုင်းဓမ္မတိုင်းဓမ္မပဲဓမ္မဒီရမနဲ့ထိုင်နေကိုတာမန်လူပဲလုံးပွင့်မှာလို့ပါပါပါပါဘောပါပါဟင်ပါပါတို့ဘာလာတကကြီးကညာတင်နေလို့ခေါ်တာဝိပဿနာရဲ့ထုထိတ် တို့ကိုတိခါပတ္တဉာဏ်လည်းတုံးပါတယ်။အဲ့ဒီနေရာကြာရင်ရှေ့ကိုတန်ရန်ခဲ့ပါဟိုကျေရီဖျားတော်ဘုရားကြီးဟောတဲ့တိုင်းပြင်မှာဒီနေရာဆူကြီးပန်းငန်းကိုယ်ဓမ္မသုံးဓမ္မဓမ္မဆူပန်းထားသူဒီရှေ့ကိုမကုံစားတယ်လားတယ်ပါဆူပန်းထားသူဒီလေဓမ္မဓမ္မကြမ်းတယ်ဓမ္မ သူပန်ထားတော့ပန်သူဖော်ရောပန်ကုန်းကဟိုအတိမပြုထားသူတွေကလိုက်နောက်ဆက်ထားဟုတ်ဟုတ်တင်ပါတင်ပါကိုယ်စီရင်မှာတင်ပါဘာပါလဲတင်ပါအဲ့ဒီတော့ကကိုယ်စီရင်မှာနှစ်ထားတယ်အဲ့ဒီနှစ်ထားတဲ့စီရင်မှာကတက်လို့များတော့ဘူးတင်ပါဗျာတင်ပါပဲတခြားတော့မဟုတ်ဘူးတင်ပါရုပ်နိုင်တင်ပါသူကြည့်ပါများသူပါများမရုပ်နိုင်တင်ပါဗျာသို့တော့ လူမိုက်တော်ရုံနိုင်တယ်မိုက်ဖို့တမတမတို့ဥဒေစင်မိတ်သွားတယ်လို့ဝေဘူးကမထေရသာနာမှာတို့သူတွေဤတဲ့ပြီတမတမဆိုတာတရတာကြီးတယ်ဟုတ်ဗျာနိယတာဇာတိရာဤတာတမတမနိဒာကြရရှိလေဒါမှမဟုတ်ခေါ်တာလေသူတို့ကတမန်ဟောလို့ထားလေတမန်တမန်တမန်တမန်တမန်တမန်အဲတို့ဦးနေပဲကမလို့ဟို ဥညာဏဆိုတာရှိတယ်တို့ဝေဘူမှာ6မှာအဲ့ဒါသူစီကတကာကိုသင်္ဃဝပြီးတဲ့နာကိုပြီးထားတယ်ဒီမှာလေဝေဘူရဲ့ဘာပေါ်တကာကြောင့်ဝေရဝဆတ်တယ်တော်တယ်နော်ဉာဏ်တော့ပထမမှုလုံးနေတယ်ဆရာခေါင်းပါလိတို့ထားဖို့တော်တယ်ဒီလိုချင်းရဲ့ဆက်ချင်းဆက်ရှိပါတယ်တော်ဟုတ်တော်တယ်အဲမောတာကြောင့်ပြောနေအဲဒီလိုဝေဘူမှာတော့ပေါ်တယ်ပါရှိတယ်ဘာပေါ်မှာတော်တယ်ဟုတ်တော်တယ်အဲဒီ အဲခေါင်းရိုင်းရှိတော့ကိုကရောက်တာနဲ့မော်ဘလင်းကပါမိတယ်ထင်တာပဲရှိတယ်ဟင်တော့ဒီကြမ်းလာနေတော့ဝေဘူးကတခါကြီးပါမလိုက်ဟင်တို့ချင်းရဲ့လူစုကြီးအဲ့ဒါကိုသူဥပိ္ပာဝေဘူးကြီးတကယ်လို့ခုဖြစ်တာအသေးခံလို့ဖြစ်တာတမန်ပြပါတယ် ဒုစာကလည်းသူ့ပိုင်နဲ့အကျင့်ဆိုရင်အကျင့်ကဒီကလို့သူ့ပါတိပန်ပါအကျင့်ကဒီကကျင့်လို့သူ့နန်းပေါ်တဲ့နေလို့အချိန်နဲ့ထိုးဝင်ပြီဆိုရင်ဘယ်သူ့မှထားမှာတမန်တမန်ဟုတ်လားတမန်ဟုတ်ပါအကျင့်ကဒီကတမန်သူ့ပါနာဒီကမဟုတ်တမန်စာဟာတမန်အဲ့တော့ဝေဘူးကအဲ့ဒါနေတာတရိယာကြီးရဲ့ တရားတရားဒုတိယတဲ့နဲ့ဝင်ရမယ့်ပုဂ္ဂိုလ်တရားတရားဘာလို့ဘုံပြေစရာဘုံကိုကြည့်တယ်လုံးတော့ဟုတ်ဖြစ်တရားတရားတရားတို့ကထိုင်ပြီးကြည့်မတကယ်မလို့လို့ဘူးတော့ဝင်ကြည့်ကွာလေလုံးလုံးဟုတ်ဖြစ်တာလို့ပြောသွားတာလို့တရားတရားဟင်ဒါကအေးငါတကယ်မဟုတ်ဘူးကိုဒီပါပဲဒါမလို့သေးဘူးကိုဒီပါပဲ ဟင်ဟင်ပြီးတော့တခါပြောသေးတယ်တခါနောက်တစ်ခုတခါဝေးဖို့ကြည့်ပါတကယ်လို့တော့ဘယ်သူမှမငြိနိုင်ဘူးအကုန်လိုက်ကုန်ကြီးရသူသူကလည်းဘုဖြစ်နေတယ်သူတကယ်ကြီးကြီးဘူးတရာတက်ပြီးနေတယ်ငါတတိယဆီမှာကတော့ခြားသွားတယ်လို့ပြောတာတမန်ပါတတော်တာတယ်မထင်ဘူးတမန်ပါ Cerimonia de Camilo, Gaú, Romeu, Globado, nós somos o Olivar Efetiva. Nós somos o Base Bura, Organic, o Yahoo, o Dramate, na Piro, o Uibu, o Tonga, também só não há gente para fazer o sol. Ele manda tudo, ele doa, ele manda tudo, tudo o yoga, tá. Ele Base Bura, tá lá, tá ouvindo, tá. Hum? Ele o Messi Mure. Ele manda ပရိသတ်နေတွေ့ညသူ့အတွက်အားထုတ်တယ်လို့ပြောတယ်ဓမ္မသူ့အတွက်အပေလို့ခြောက်ထဲမှာပေဝဆိုလို့ပြောနေတာတတိကိုမရှိတော့အဲဒီမှာတရားမဲ့ပုဂ္ဂိုလ်မဟုတ်တော့မဟုတ်သူတယောက်ကမျက်စိလေးအဲမဟုတ်သူကအဲ့ဒါလေးပို့ပြီးတော့ဒီရေခုံးတဲ့ပြည်တွင်အောက်ကိုဟိုထားပြီးခဲ့ပြီးတော့ဖော်မြွားကိုစင်ကြည့်ပြီးတော့ 专家啊，哎，我碰到个大爷，你咋不理他？我你多马路过来干啥？我那天那多说，谁抢啊？嗯，谁抢啊？哎妈，谁不知道？这龙里的文化有没有龙里关系？抓家家，抓家家，妈我叫你真木，嗯嗯，哎，老卖茶，卖奶妈不嘛？卖奶妈。 ဟင်ဟုတ်ပါဘူးဟုတ်ပါရဲ့ဗျာဘုလိုဆရာရှိနိုင်မှာဥခိုက်တယ်ဟုတ်ပါဘူးဟုတ်ပါရဲ့မိုက်လို့ရအောင်ဟုတ်ပါခါတို့တို့တို့လုံးမမိုက်ဘူးဒီမှာပါဟုတ်သူမမိုက်တာတော့သူမိုက်တာတော့သူ့ကိုသူ့ကိုမညာတော့မှန်ပါဗျာ ဟင်နာမိုက်တာကသူ့ကိုသူညာအောင်ပါဒီမှာဘုရားနာတော့ဖာချပါအောင်ပါဒီမှာအောင်ပါတော့ပါဘူးကြာဒီမှာလည်းဒီမှာဟင်ဒီလိုလိုဟင်ဘယ်လိုက်ဘူးလို့ဒီမှာဟင်ဒီမှာဟင်ဘာလို့ကိုညာအဲ့လိုရှိတာလဲဒီမှာဒီဒီဘူးဒီလေးတလုံးလောက်ပဲရပြီမလဲဒီမှာဟင်ဟိုကြလေးလေးလေးဒီမှာဘုံတရားကြီးကမောင်ပင်းတစ်ခါပြေးဟာသူတို့ပြောတာကမေးခုံးပြီးတော့ အဲ့ဒါလေးကိုသူကြီးတောက်ပြီးခဲ့တာအဲ့ဒီကတည်းကအာရတိကြီးသူဟိုသူကလူရှိလူရှိကိုစားကြပါရဲ့မှာစားကြအောင်ဆောက်ပါသူကညာမှာတော့စားကြည့်မယ်စားကြတယ်အဲ့တော့အဲ့တော့ပေါ်လာတယ်။ဟုတ်ကဲ့ဟုတ်ကဲ့ 对吧？嗯，有的时候赶紧的那个牛粪啥的，不要，这里个阿拉这里去，是吧？这里我，是吧？啊，好。အဲ့မှာဝေဝေဝေဝေဖြစ်တော့တာပါပဲဘူလိုကြီးတော့ဒီတကားဆုံးတာပေါ့ခေလာဒီလိုဒါပဲဒီတကားတာပါဒါဒါအဲ့တော့အဲ့ဒီဒီနေ့ကတော့တောက်ဘူးကြီးနေတော့အဲ့ဒါနေလာပြီဒါတော့လို့လေးမရှိဘူးဒါတော့ También me dice cuando un yo le de mí me dice tú lo can. Oh, la toda lo que sí lo puedo. Pero me dirá yo le ahora. Oh, claro, ya. Toda lo que sí lo puedo. No se lo puedo. El más အဲဒီကိုယ်ရဲ့အထုတော်တဲ့ပြိမရာဘူးတွေနဲ့ဘူးချင်ပါ ခင်ဗျားတို့တော့ရောက်ဘူးမှာကျုပ်တော်မရောက်ဘူးရွှေနံပါဗျာသူတယ်မှာပြီးတာဆောဆက်ပါလေသူတယ်မှာပြီးတာဘသူတယ်လို့မှမရအဲဒီကိုညကြတော့တောင်းအောက်ကနေတော့ကြောက်တုံးကြီးခံပြီးတော့ဘသူမှမသိတဲ့ချိန်မှာ တော်တော်ကြီးနဲ့ကြာတော့တတိလို့လို့ရတော့ဘူးတော့ကြသေးမှာတော့ကိုရောချီတော့ချီတော့ပေါ်ကြကျိုးပါပေါ့အဲဒီခါကျမှအမှန်ကြီးရောအဲဒီနည်းနဲ့အမှန်ကိုမြအောင်လုပ်ကြည့်တာတမန်တော်မချအဲတော့နော်တမန်ကျေပါလေတမန်တော်ကျေပါလေမချအဲတော့မချတမန်တမန်တမန်ဘယ်နည်းတမန်မိုင်းလေးမဟုတ်ဘူး မရမှာပေါ့ခင်ဗျာပုံမနိုင်အောင်မရမှာပဲခင်အေးအေးအေးအေးအေးအဲအကြောင်းလုံးကြီးကိုမနိုင်တဲ့နိုင်ကြီးထောင်ပြီးအဲ့ဒီတော့ဒီမှာအဲ့ဒါတတိလို့လို့ရတော့ရတော့ဒီမှာဒီမှာတောင်းတို့ဟိုအင်းကြီးနေမှာအလုပ်လုပ်ခဲ့ဒီတာနဲ့ခိုင်နေမှာဒီမှာဒီမှာအလုပ်လုပ်နေမှာ ဒီမှာဒီမှာအဲ့တော့တမ်းနဲ့ကံကြီးတဲ့အချိန်ကျတော့မစလာဂိမ်းဆိုင်ရတော့တတိဘယ်မှကြည့်နေဘူးလေဒီမှာစိတ်ဘယ်မှမကြည့်နိုင်တဲ့အချိန်တတိနဲ့ထားရတာလေဒီမှာဒီမှာကဲလိုလိုပါလားညချမ်းပါသာညာလုံးမောက်ခိုင်းတာဒီမှာဒီမှာဟင်ညာလုံးမောက်ခိုင်းလို့ငိုက်တဲ့ကိုယ်တော်ကြတော့ဟဲ့လို့မှဝါဒီကားသူကြီးอืม မထားကြည့်ဘူးမှန်ပါမှန်ပါအဲ့တော့လေကားမှာသွားပြီးတော့ထိုင်တော့လိုက်အောက်ကြမှာဒလင်းကောက်ပွေးကြမှာဟုတ်ပါဘူးအဲ့ဒါလေကားသူတင်လက်ကြဝါကုန်တယ်လေကားသူတင်ကျေပါကျေပါအဲ့ဒါညမှာတော့နေတော့ကိုရပေးစားလို့ဟင်သူကိုယ်တိုင်ကအဲ့ဒီလိုလုပ်ခဲ့ကြောက်ပုံကြီးထောင်ပြီးတော့ဟိုတက်ရပါလေဟုတ်နော်လူရုပ်ဖြစ်တုံလူစီလေးစီကိုမှန်ပါ လူသိရှိတဲ့ပုဂ္ဂိုလ်ကလူသွဲမပြတ်သေးရင်ထဲအေးတမန်တော်ပြန်လူသိရှိတဲ့ပုဂ္ဂိုလ်သူစိတ်မပါရင်သူကထောင်ထားတဲ့ပိုက်ဆံတကားခေါင်းချခြင်းရတယ်တန်းချခြင်းတမန်တမန်ဟင်သူတို့မှာသိခြင်းလည်းရတယ်ဆင်ခြင်းလည်းရပါတယ်ဟုတ်ဗျာဟင်သူတို့မှာလူသိရှိလို့ အဲလူဆိုမဆွဲတော့ဘူးဆိုတဲ့ပုဂ္ဂိုလ်ဟာပြီးတာပါဗျာတမန်တော်ပါပြီးကြမရှိပါဘူးတမန်တော်ပါခုဟာတို့ဟာစိတ်တွေကရောနေလေနင်းနေတဲ့နေရာသူများစိတ်နဲ့ကြည့်တယ်တွေးတာကသာသူများတွေးရတာတမန်တော်ပါဟင်တမန်တိုင်းဘူးနေလို့တမန်သူတော်ကောင်းများကလူရိုးရတဲ့လူစိတ်ကြည့်တဲ့ဖြစ်အောင်ကြိုးစားတယ်တမန်အဲ့ဒီလူစိတ်ဖြစ်ဖို့ဆိုတာလေ တို့ခုနကတန်ရင်ကပါတဲ့အဘူသူစဒီလုံးဟုတ်ခန္ဓာကပါတဲ့အညာသမန်စဒီဆုံးလို့သူတို့ကိုကြော်ပြီးတို့ကတတာပတိဆိုတဲ့သောကတစ်ခါမှလုံးနဲ့ဘုရားမှာတော့ပါဗျာအဲ့ဒါနဲ့လုံနိုင်ရင်တော့လူပေါ်တကားဒီမှာပဲဟင်ဟင်ဒီကွာလာတို့ ထောက်တာညီခေါ်ရမလားထောက်တာညီခေါ်ရမလားဘယ်လိုခေါ်ရမလဲညီလူလို့ခေါ်ကြပါလေခံနိုင်မခံနိုင်ဘူးအောင်လေခံနိုင်ပါလေဟုတ်ပါရဲ့

အခုဘုရားကြီးကြီးလို့တော့ပါပဲတတိကကိုတက်ဖူးပြန်ပါလေတော့ဒီဒီပဲအဲဒီကပြန်ထုတ်တာဒီလူရှိအောင်လို့ကြိုးစားပါမယ်ဗျအင်္ဂလာမှာကြာမှာမဟုတ်ဘူးလားကြာမှာပဲအဲ့ဒါကြာမှာပဲတနည်းကြော်ရင်တတိတော့ထောက်တာလူလူပါဖရာလို့ရှောင်းနေမှာပါရှောင်းနေမှာလေခဏတော့ခဏတည်းတည်းရရရှောင်းနေမှာဟုတ်တယ်အခုတော့ဒီလူပဲတော့ဟုတ်တော့ကြာမှာပဲဟင်ကြာတနည်းကြော်ရင် ဒေါက်တာလူလူဒေါက်တာလူလူဓမ္မကဖြစ်နိုင်ပါရဲ့ဖြစ်ပါရဲ့ပြေဖို့ကဖြစ်ပါရဲ့ကျေနာတဲ့ဟောတော်ကြောင့်ဖြစ်ပါရဲ့ဟောဖြစ်စီနာရောညကျနာပါဒီကြရဲ့ဒီလိုရှိတယ်။အဲဒီကတည်းကဥပမာလိုဥပမာလိုလည်းပြောလို့ရတယ်။တော်ပြီ။အဲဥပမာလိုတော့ပါမှာလား။ဥပမာလိုတော့ပါမှာလို့ပြောတယ်။အဲဟုတ်ပြီ။ဥပမာလိုတော့ပြောတယ်။အဲဒါကလည်းနည်းနည်း ဟုတ်ဒီကံကလည်းဒီရာဇဝမဒီရာဇဝမတော့ဘုန်းကြီးတော်ကလည်းအဲအဲဘုန်းကြီးတော်ကလည်းဟာတဲ့ဥပဒေကြီးထားဘုရားဓာမျိုးတွေရောက်စားနေတယ်ဟုတ်တယ်ဗျာရောက်လာတယ်ဒီကိုကလည်းခါမှုတုံးပြီဟုတ်တယ်ဗျာဥဒရောဤတော့အဲဒါပြီးတော့ဒီဘုန်းကြီးကဘုန်းကြီးကကပြန်လာတယ်ဘယ်ရောက်နေလို့ အခုကြားမှာရေရေရောက်ဟုတ်ကလားတို့ဝါနေမှာလည်းအရင်မှဒီလောက်လိုက်ပေါ်တယ်ဒီလိုလေးဒါဒီဒီကိုပြပြလိုက်ဒီဘာမှလည်းနေစက်ဒီကိုပတ်တယ်ဒီကားရဲ့ဆရာတော်ကြီးကိုဆရာအောင်အားရဆောင်းမောဘေကနေအောင်းလို့ပြောတာဒီမှာလည်းဒီမှာလည်းအောင်းလို့ပြောတာအောင်းလို့ပြောမှာ ဒါကဒီနေ့ဆမ်းပါရည်။ဟုတ်ပြီလေ။ဘာလို့ဒီချက်တော့ပေါ်လဲ။ဘောမောဒီချက်တော့ပေါ်။ဒါကနားလည်နေတော့နိုင်ငံရေးကြတယ်။ဒီပေမှာဒီကဘာဒီကခိုင်တာ။ဘောမောဒီလို။ဘောမောဟောဒီကဝိညာဉ်ကိုဒီကဝိညာဉ်အာရတာလို့ပြောတယ်။ဟုတ်ပြီလို့။ဒီကကဲ။ဒီက ပြီးတော့အင်္ဂါရမိသားစုရအင်္ဂါမိသားစုလက်ဒီအထဲမှာဒီကတော့ဒီလိုရတယ်ဒီနည်းနဲ့ဒီမှာကျေကျူးပါလို့ပြောပြီးတော့ ကြီးရတော့မှကြီးကိုအဲလိုလည်းဘုံဘုံဒါတော့ဘုံဘုံကလည်းပတ်ပါပဲဒါသိတာလည်းပါမပြတ်ပါဘူးဒါလည်းအခုဘုံဒီကဲလည်းတော့ဒါတော့ဒီမှာလည်းကိုရှင်နေစာသူစီစီခေါင်းမှာခဏပေါ့အဲ့ဒါကတော့ဘုရားကပြောသိနေတာပါခင်ဗျာ။ဘုရားကပြောရအောင်။အခုပါဗျာ။နိုင်အောင်သိခဏလေးလား။ဟုတ်ပါဗျာ။ တန်းလူသားချင်းတော့တော့မရဘူးမထားပါဘူးဗျာဒီကံတော့ကြားရတယ်ဒီကရကိုလူလူကိုကြားရတယ်ပါတားရတာလည်းရတယ်ပါပါအေးအေးပါပါသူပြေတယ်သူကပြည်ပါပါတေဒီတော်တို့တေဒီတော်တို့ရုပ်တော်ဆောင်တို့သင်္ကန်းတွေကသင်္ကန်းသင်္ကန်းဓမ္မတွေကဓမ္မတို့ Marcela. Señalando ser hermoso hoy, tu tema muy clara. Era con cuando había hablado, muero lo allí tanto. Pero mira, mi papá, tu va a tener un nombre, tu va a tener un nombre, tu va a tener un nombre. Yo, ¿qué más daré de otra? Tú te llamas la mamá, tu va a tener un nombre. သူပရိနိဗ္ဗာန်ဆောင်တယ်ဆိုတော့သူ့အမေကြီးဥစ္စာကိုသူသူ့ဖွာတဲ့ခံတဲ့ဝင်ကြီးကြီးဥစ္စာအောင်ကျွန်တော်ကကျေပြင်းလာနေတာကျွန်တော်ကျွန်တော်ကဘာလဲကျွန်တော်တို့ကျွန်တော်တို့ပြန်ကျွန်တော်ကအင်းကျွန်တော်တို့ဘာသာကြီးရှိတဲ့ဘုမခံရုံပြောတာ။အဲဒီကျွန်တော်တို့ ဒီလိုဘာလို့တန်ပြီးမပေါ်ပဲဟိုကဘာလို့မလုပ်လဲဟင်ဒါတော့အောင်ဒီဒီတနည်းကိုပြီးတော့ကြာကြာဒီကပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ပြန်ဒီသာမတိကာမဘောတိမိမိတို့လူစီရာဟောတိဘောကုတာမချာဟောတိဒီအောင်နာတိဒီလိုကြရမှာလို့ကြာ